ရှင်ယောဟန်ခရစ်ဝင်ခန်းကြီး9အငယ်1မှ4ထိုနောက်မှယူဒပွဲခံစဉ်တွင်ယေရှုသည်ယေရုရှလင်မြို့သို့ကြွတော်မူ၏ယေရုရှလင်မြို့၌တိုးတကားနားမှာဟေပြဲဘာသာစကားအဖြစ်ဘေတီတရက်အမည်ရှိသောရေကန်ရှိ၏ထိုရေကန်သည်ကနားပြင်ငါးဆောင်နှင့် ပြည့်စုံ၏ထိုကနားပြင်တို့၌မျက်စိကံခြေမစွမ်းကိုပိန်၆သောသူတို့မှဆ အနာရောဂါစွဲသောသူများအပေါင်းတို့သည် ရေလှုပ်ရှားခြင်းကိုမြော်လင့်၍နေကြ၏။အကြောင်းမူကား၊အချိန်တန်လျှင် ကောင်းကင်တမန်သည် ရေကန်သို့ဆင်းသက်၍ရေကိုလှုပ်ရှားတတ်၏။ထိုသို့ရေလှုပ်ရှားသည်နောက်၊ရှေ့ဦးစွာဝင်သောသူသည်မိမိ၌စွဲသမျှသော အနာရောဂါနှင့်ကင်းလွတ်ခြင်းသို့ရောက်တတ်၏။ထိုအခါသုံးဆယ်ရှစ်နှစ်ပတ်လုံး ယောဂါစွဲသောသူတယောက်သည်ရေကန်နားမှာရှိ၏။ထိုသူသည်တုံးလုံးနေသည်ကိုယေရှု မြင်တော်မူ၍ကြာလှပြီဟုသိတော်မူလျှင်၊သင်သည်ကျန်းမာခြင်းသို့ရောက်လိုသလောဟု မေးတော်မူ၏။နာသောသူကလည်း၊သခင်၊ရေလှုပ်ရှားသောအခါရေကန်ထဲသို့အကျွန်ုပ်ကိုသွင်းထားမည့်သူမရှိပါ။အကျွန်ုပ်သွားစဉ်တွင်အခြားသောသူသည်အကျွန်ုပ်ရှေ့မှာဝင်တတ်ပါသည်ဟုလျှောက်၏။ယေရှုကလည်း၊ထလော့ ကိုယ်အိပ်ရာကိုဆောင်၍လှမ်းသွားလော့ဟု မိန့်တော်မူသည်ခဏခြင်းတွင်၊ထိုသူသည်ပကတိအဖြစ်သို့ရောက်၍မိမိအိပ်ရာကိုဆောင်လျက်လှမ်းသွား၏။10ထိုနေ့သည် ဥပုသ်နေ့ဖြစ်၏။ထိုကြောင့်ယုဒလူတို့က၊ဥပုသ်နေ့ဖြစ်၏။အိပ်ရာကိုမဆောင်အပ်ဟုရောဂါကင်းသောသူအားဆိုကြ၏။11သူကလည်း၊အကျွန်ုပ်ကိုကျန်းမာစေသောသူက၊ကိုယ်အိပ်ရာကိုဆောင်၍ လှမ်းသွားလော့ဆိုသည်ဟုပြန်ပြော၏။ယုဒလူတို့ကလည်း၊ကိုယ်အိပ်ရာကိုဆောင်၍လှမ်းသွားလော့ဟုသင့်အားဆိုသောသူကားအဘယ်သူနည်းဟု မေးမြန်းကြ၏။ထိုသူကားအဘယ်သူဖြစ်သည်ကိုရောဂါကင်းသောသူမသိ။အကြောင်းမူကား၊ထိုအရပ်၌လူစုဝေးလျက်ရှိသည်ဖြစ်၍ယေရှုသည်မထင်မရှားထွက်ကြွတော်မူ၏။14 ထိုနောက်မှယေရှုသည်ဗိမာန်တော်၌ထိုသူကို တွေ့တော်မူလျှင်၊သင်သည်ကျန်းမာခြင်းရှိ၏။သာ၍ဆိုးသောဘေးနှင့်ကင်းလွတ်မည်အကြောင်းနောက်တဖန်ဒုစရိုက်ကို မပြုနှင့်ဟုမိန့်တော်မူ၏။ထိုသူသည်သွား၍မိမိကို ကျန်းမာစေသောသူသည်ယေရှုဖြစ်သည်ကိုယုဒလူတို့အားကြားပြောလေ၏။ထိုအမှုကို ဥပုသ်နေ့၌ပြုတော်မူသောကြောင့်ယုဒလူတို့သည်ယေရှုကိုညှဉ်းဆဲကြ၏။ယေရှုကလည်း ။ငါ့ခမည်းတော်သည်ယခုတိုင်အောင် အလုပ်လုပ်တော်မူသည်ဖြစ်၍၊ငါသည်လည်းလုပ်၏ဟု ပြန်ပြောတော်မူ၏။သို့ဖြစ်၍ဥပုသ်နေ့ကိုဖျက်သည်သာမက၊ဘုရားသခင်ကိုမိမိအဘဟုခေါ်၍မိမိကိုဘုရားသခင်နှင့် ပြိုင်နှိုင်းတော်မူသောကြောင့်၊ယုဒလူတို့သည် ကိုယ်တော်ကိုသတ်ခြင်းငှါသာ၍ရှာကြံကြ၏။ယေရှုကလည်း၊သင်တို့အားငါအမှန်အကန်ဆိုသည်ကား ခမည်းတော်ပြုတော်မူသောအမှုကိုသားတော်သည်မြင်၍သာပြု၏။မိမိအလိုအလျောက်အဘယ်အမှုကိုမျှမပြုနိုင်။ခမည်းတော်ပြုတော်မူသမျှအတိုင်းသားတော်လည်းပြု၏။ခမည်းတော်သည်သားတော်ကိုချစ်တော်မူ၍၊ပြုတော်မူသမျှတို့ကိုသားတော်အားပြတော်မူ၏။သင်တို့သည်အံ့ဩဘွယ်ရှိစေခြင်းငှါဤမျှမကသာ၍ကြီးစွာသော အမှုအရာတို့ကိုသားတော်အားပြတော်မူလိမ့်မည် ခမည်းတော်သည်သေလွန်သောသူတို့ကိုထမြောက်ရှင်ပြန်စေတော်မူသကဲ့သို့၊ထိုနည်းတူသားတော်သည်လည်းအလိုရှိသမျှသော သူတို့ကို ရှင်စေ၏။လူအပေါင်းတို့သည်ခမည်းတော်ကိုရိုသေသည်နည်းတူသားတော်ကိုရိုသေစေမည်အကြောင်း၊ခမည်းတော်သည်အဘယ်သူကိုမျှတရားစီရင်တော်မမူ၊တရားစီရင်ခြင်းအခွင့်ရှိသမျှကိုသားတော်အားအပ်ပေးတော်မူ၏။သားတော်ကိုမရိုသေသောသူသည်ကား သားတော်ကိုစေလွှတ်တော်မူသော ခမည်းတော်ကိုမရိုသေသောသူဖြစ်၏။ငါအမှန်အကန်ဆိုသည်ကား၊ငါ့စကားကိုနားထောင်၍၊ငါ့ကိုစေလွှတ်တော်မူသောသူကိုယုံကြည်သောသူသည်ထာဝရအသက်ကိုရသည်ဖြစ်၍၊အပြစ်စီရင်ခြင်းကိုမခံရ။သေခြင်းမှအသက်ရှင်ခြင်းသို့ကူးမြောက်သောသူဖြစ်၏။ငါအမှန်အကန်ဆိုသည်ကား သေလွန်သောသူတို့သည်ဘုရားသခင်သားတော်၏စကားသံကိုကြား၍ကြားသောအားဖြင့်အသက်ရှင်ရမည်အချိန်ကာလသည် လာ၍ယခုပင် ရောက်လျက်ရှိ၏။အကြောင်းမူကား၊ခမည်းတော်သည်ကိုယ်၌အသက်ရှိတော်မူသည်နည်းတူ၊သားတော်သည်မိမိ၌အသက်ရှိရသော အခွင့်ကို ပေးတော်မူ၏။သားတော်သည် လူသားဖြစ်သောကြောင့်တရားစီရင်ခြင်းအခွင့်ကိုလည်းအပ်ပေးတော်မူ၏။ဤအမှုအရာကိုအံ့ဩခြင်းမရှိကြနှင့် သင်္ချိုင်းများမှာရှိသောသူအပေါင်းတို့သည်သားတော်၏စကားသံကိုကြား၍ထွက်ရမည်အချိန်ကာလရောက်လတံ့။ကောင်းသောအကျင့်ကိုကျင့်သောသူတို့သည် အသက်ရှင်ရာထမြောက်ခြင်းသို့၎င်း၊ဆိုးယုတ်သောအကျင့်ကိုကျင့်သောသူတို့သည်အပြစ်စီရင်ရာထမြောက်ခြင်းသို့၎င်းထွက်ရကြလတံ့။ငါသည်ကိုယ်အလိုအလျောက်အဘယ်အမှုကိုမျှမပြုနိုင်။ငါသည်ကြားသည်အတိုင်းတရားစီရင်၏။ငါ့စီရင်ခြင်းသည်လည်းတရားတော်နှင့်ညီညွတ်၏ ။အကြောင်းမူကား၊ငါသည်ကိုယ်အလိုသို့မလိုက်၊ငါ့ကိုစေလွှတ်တော်မူသော ခမည်းတော်၏အလိုသို့လိုက်၏။ငါသည်ကိုယ်အကြောင်းကိုသက်သေခံလျှင်၊ငါ့သက်သေမတည်၊ငါ၏အကြောင်းကိုသက်သေခံသောသူတပါးရှိသေး၏။ထိုသူ၏သက်သေတည်ကြောင်းကိုငါသိ၏။သင်တို့သည်ယောဟန်ထံသို့စေလွှတ်ကြ၏။သူသည်သမ္မာတရားဘက်၌သက်သေခံ၏။သို့သော်လည်းလူပေးသောသက်သေကို ငါသည်ပမာဏမပြု။သင်တို့သည်ကယ်တင်ခြင်းသို့ရောက်မည်အကြောင်းဤစကားကိုငါပြော၏။ခဏယောဟန်သည်မွေ့လျော်ခြင်းငှါလင်းသောဆီမီးဖြစ်၏။သင်တို့သည်သူ၏အလင်း၌သာ၍ကြီးသောသက်သေသည်ငါ၌ရှိ၏။အကြင်အမှုတို့ကိုငါပြီးစီးစေခြင်းငှါခမည်းတော်သည်ငါ့လက်သို့အပ်ပေးတော်မူ၍၊ငါပြုသောထိုအမှုတို့သည်လည်းငါ့ဘက်၌နေ၍၊ခမည်းတော်သည်ငါ့ကိုစေလွှတ်တော်မူသည်အကြောင်းကိုသက်သေခံကြ၏ ခမည်းတော်သည်လည်းငါ့ဘက်၌သက်သေခံတော်မူ၏။ခမည်းတော်၏စကားသံတော်ကိုသင်တို့သည်မကြား၊သဏ္ဌာန်တော်ကိုမမြင်၊နှုတ်ကပတ်တော်သည်လည်းသင်တို့၌မတည်။အကြောင်းမူကား၊စေလွှတ်တော်မူသောသူကိုသင်တို့သည်မယုံကြည်ဘဲနေကြ၏။ကျမ်းစာအားဖြင့်ထာဝရအသက်ကို ရမည်ဟုစိတ်ထင်နှင့်သင်တို့သည်ကျမ်းစာကိုစေ့စေ့ကြည့်ရှုကြ၏ ထိုကျမ်းစာပင်ငါ၏သက်သေဖြစ်၏။သင်တို့သည်အသက်ကိုရအောင်ငါ့ထံသို့လာခြင်းငှါအလိုမရှိကြ။လူပေးသောဘုန်းအသရေကိုငါမခံ။သို့သော်လည်းဘုရားသခင်ကိုချစ်ခြင်းမေတ္တာသည်သင်တို့၌မရှိသည်ကိုငါသိ၏။ငါသည်ခမည်းတော်၏အခွင့်နှင့်ရောက်လာသော်လည်းသင်တို့သည်ငါ့ကိုလက်မခံကြ။အခြားသော သူသည်မိမိအခွင့်နှင့်ရောက်လာလျှင်၊ထိုသူကို လက်ခံကြလိမ့်မည်။အချင်းချင်းပေးသောဘုန်းအသရေကိုသာခံ၍ ဘုရားသခင်သာလျှင်ပေးတော်မူတတ်သောဘုန်းအသရေကို အလိုမရှိသောသင်တို့သည်အဘယ်သို့ယုံကြည်နိုင်မည်နည်း။ခမည်းတော်ရှေ့၌ငါသည်သင်တို့ကိုအပြစ်တင်မည်ဟုမထင်ကြနှင့်။သင်တို့ကိုအပြစ်တင်သောသူတပါးရှိသေး၏။ထိုသူကားသင်တို့ကိုးစားသောမောရှေပေတည်း။သင်တို့သည်မောရှေ၏စကားကိုယုံလျှင်၊ငါ့စကားကိုမယုံဘဲမနေနိုင်ကြ။အကြောင်းမူကား၊မောရှေသည်ငါ့အကြောင်းကို ရေးထား၏ သူရေးထားသောစာကိုသင်တို့သည်မယုံလျှင်၊ငါ့စကားကိုအဘယ်သို့ယုံနိုင်မည်နည်းဟုယုဒလူတို့အားမိန့်တော်မူ၏။